အခန်းကြီး9အငယ်1မှ19ထာဝရဘုရားသည်အရရတို့၌ရှိသောယံသူအပေါင်းတို့လက်မှကယ်လွတ်တော်မူသောယေရှုကို ရှင်မြင်းသည်ခံရ၍နန်းတော်၌ညီဝတ်စွာနေရသောအခါပရောဖက်နာသန်ကိုခေါ်၍ကြည့်ရှုလော့ငါသည် အာရစ်တတအိမ်နှင့်နေ၏ဘုရားသခင်တတတော်မူကားကလကံဖြင့်သာ ကွယ်ကာလျက်နေရသည်ဟု ဆိုသောနာသန်က အကြံတော်ရှိသည်မြတ်အတွင်ပြုတော်မူပါဒါရဖျားသည်ကိုတော်နှင့်အတူ ရှိတော်မူသည်ဟု ပြန်လျှောက်၏ထိုညတွင်ဒါရဖျား၏နှုတ်ပတ်တော်သည်နာတန်တို့ရောက်၍ငါကျွန်ဒါဝိထံသို့တော်လောဒါရဖျားမိန်တော်မူသည်ကားတင်းဒီငါနေเสียဖို့အင်ကိုဆောက်ရမည်လောဤဒေလာအမျိုးသားတို့ကိုအေဂရုပြည်မှနှုတ်ဆောင်သောနေ့ကဆက်၍ယနေ့တိုင်အောင်အိမ်နှင့်ငါမနေ တဲအမျိုးမျိုးနှင့်ငါလှဲ့လေပြီဣဒေလအမျိုးသားတို့နှင့်ငါလှဲ့လေရာအရရတ်တို့၌ငါ၏လူဣဒေလအမျိုးကိုကျွေးမွေးစေခြင်းငှာငါစေခိုင်းသောဣဒေလတရားသူကြီးစုံတယောက်အားတင်ဒီငါဖို့အာရှိတတအိမ်ကိုအဘယ်ကြောင့်မဆောက်တနည်းဟုငါဆိုဘူးတလို့ယခုမှကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကားတိုးထင်းရာတိုးချံတဲကတင့်ကိုငါနှုတ်ယူ၍ ငါ၏လူဣဒေလအမျိုးသားတို့ကိုအုပ်စိုးသောမင်းအရာ၌ငါခန့်ထားပြီ။တင်သွားလေရာရာ၌ငါလက်၍တင်၏ရန်သူအပေါင်းတို့ကိုတင့်ရှိမှပယ်ရှားသဖြင့်မြေကြီးသားတို့တွင် လူကြီး၏ဂုံတရေကဲ့သို့တင်၌ကြီးစွာသောဂုံတရေကိုငါပေးပြီ။ထိုမှတပါငါ၏လူဣဒေလအမျိုးနေရာရက်ကိုငါပြင်ဆင်ပြီ။သူတို့သည်နောက်တဖန်မပြောင်းမလဲမိမိတို့နေရာ၌ နေစေခြင်းငှာငါမြဲမြံစေမည်မတရားသောသူတို့သည်ရှေးကာလ၌၎င်းငါ၏လူဣဒရေလအမျိုးတွင်တရားသူကြီးတို့ကိုခံထားသောကာလ၌၎င်းညှင်းဆဲတကဲ့သို့နောက်တဖန်မညှင်းဆဲရတင့်ကိုလည်းရန်သူအပေါင်းတို့လက်မှကယ်လွတ်၍ချမ်းသာပေးပြီးတင်း၏အမျိုးအနွယ်ကိုလည်းငါတည်စေမည်ဟုဒါဝရဖျားမိန်တော်မူပြီးတင်းသည်အသက်ကာလဆင့်၍ဘိုးဘေးတို့နှင့်အတူအိပ်ပျော်သောအခါ တင်းရင်သွေးတင်မဆင်းသက်သောသားကိုငါချီးမြှောက်၍သူ၏နိုင်ငံကိုတည်ထောင်မည်ထိုသားသည်ငါ၏နာမအဖို့အိမ်ကိုဆောက်လိမ့်မည်သူထိုင်သောရာဇပလင်ကို အစဉ်အမြဲငါတည်စေမည်ငါသည်သူ၏အဖဖြစ်မည်သူသည်လည်းငါ၏သားဖြစ်လိမ့်မည်သူသည်ဒုစရိုက်ကိုပြုလျင်လူသုံးတတ်သောချိန်လုံးနှင့်ငါဆုံးမမည်လူသားရိုက်တတ်တဲ့ကဲ့သို့ငါရိုက်မည်တို့ရတွင်တင့်ရှိမှ ငါပယ်ရှားသောရှောလူ၌ငါဤဂုဏကိုနှုတ်တကဲ့သို့တင်ဤသား၌ငါမနှုတ်တင်ဤအမျိုးအနွယ်နှင့်တင်ဤနိုင်ငံသည်ငါရှိမှ အစဉ်မြဲတည်လိမ့်မည်တင်ဤရာဇပလင်သည်လည်းအစဉ်မြဲတည်လိမ့်မည်ဟုငါကျွန်ဒါဝိအားပြောလို့ဟု မိန်တော်မူ၏ထိုဗျာဒိတ်တော်စကားအလုံးစုံတို့ကို နာသန်သည်ဒါဝိအားပြန်ပြောလေ၏အငယ်၁၈မှ၂၉ ထိုအခါဒါဝိဒ်မင်းကြီးသည်အထဲသို့ဝင်၍ထာဝရဘုရားရှေ့တော်၌ထိုင်နေလျက်၊အိုအရှင်ထာဝရဘုရား၊အကျွန်ုပ်ကိုဤမျှလောက်ချီးမြှောက်တော်မူမည်အကြောင်း၊အကျွန်ုပ်သည်အဘယ်သို့သောသူဖြစ်ပါသနည်း။အကျွန်ုပ်အမျိုးသည်အဘယ်သို့သောအမျိုးဖြစ်ပါသနည်း။သို့ရာတွင်အိုအရှင်ထာဝရဘုရား၊ထိုကျေးဇူးတော်ကိုသာမညကျေးဇူးဟုထင်မှတ်တော်မူသောကြောင့်၊ကိုယ်တော်ကျွန်၏အမျိုးအနွယ်ကိုကြာမြင့်စွာသော ကာလနှင့်ယှဉ်လျက် မိန်တော်မူပါသည်တကားအိုအရှင်သာရဖျား လူတို့သည်ထိုတို့စီရင်လေရှိပါသလိုဒါဝိဒ်သည်အဘယ်သို့တိုးတက်၍ရှောက်ရပါမည်နည်းအိုအရှင်သာရဖျားကိုရောသည် ကိုရောဤဂျုံကိုတည်တော်မူ၏နှုတ်မတော်ကိုထောက်၍အလိုတော်ရှိသည့်အတိုင်းကိုရောဤဂျုံတည်ရမည်အကြောင်းဤကြီးစွာသော အမှုအလုံးစုံတို့ကို ပြုတော်မူပြီးတို့ဖြစ်၍အိုထာဝရအရှင်ဘုရားသခင် ကိုရောသည်ကြီးမြတ်တော်မူ၏အကျွန်ုပ်တို့ကြားသမျှအတိုင်းကိုရောနှင့်တူသောဖျား ကိုရောမတပါအခြားသောဖျားမြည်မျှမရှိပါ နာမတော်ကိုထင်ရှားစေ၍အေဂုတုပြည်အစရှိသောအခြားသောပြည်များသူတို့ဖျားများတို့မှ ရွေးနှုတ်တော်မူသောကိုရော၏လူမျိုးရှိတွင်လူမျိုးတော်အဖို့နှင့်ပြည်တော်အဖို့ကြောက်မဲ့ဖွယ်သောအမှုကြီးတို့ကို ပြုခြင်းကဘုရားသခင်ကြွ၍ကိုရောအဖို့ရွေးနှုတ်တော်မူသောကိုရော၏လူ ဣဒရေလအမျိုးနှင့်တူသော လူမျိုးတစုံတစ်မျိုးသည် မြေကြီးပေါ်မှာရှိပါသလောအကြောင်းမူကားကိုရောဤလူဣဒရေလအမျိုးကို အစဉ်အမြဲကိုရောဤလူဖြစ်စေခြင်းဟာသူတို့ကို ကိုရောအဖို့ခံခံမြဲမြံစေ၍ကိုရောသာရဘုရားသည်သူတို့၏ဘုရားသခင်ဖြစ်တော်မူ၏ယခုမှအိုသာရအရှင်ဘုရားသခင် ကိုရောကျွန်၌၎င်းကိုရောကျွန်၏အမျိုးအနွယ်၌၎င်းမိန်တော်မူသောစကားတော်ကို အစဉ်အမြဲ တည်စေတော်မူပါမိန်တော်မူသည့်အတိုင်းပြုတော်မူပါကောင်းကင်ဘုရားရှင်သာရဘုရားသည်ဣဒရေလမျိုးကိုအစိုးရသောဘုရားသခင်ဖြစ်တော်မူသည်ဟု၍နာမတော်သည်အစဉ်မြဲချီးမြှောက်ခြင်းရှိပါစေသောကိုရောကျွန်ဒါဝိဒ်အမျိုးအနွယ်သည်ရှေ့တော်၌တည်ပါစေသောအကြောင်းမူကားဣဒရေလမျိုး၏ဘုရားသခင်ကောင်းကင်ဘုရားရှင်သာရဘုရားကိုတော်တိုင်တင်ဤအမျိုးအနွယ်ကိုငါတည်စေမည်ဟု ကိုရော့ကျွန်အားဗျာဒိတ်ပေးတော်မူသောကြောင့်၊ကိုရော့ကျွန်သည်ဤပဌနာကို ရှေ့တော်၌ပြုကျင့်သောစိတ်ရှိပါ၏။ယခုလည်း၊အိုအရှင်ထာဝရဘုရား၊ကိုယ်တော်သည်ဘုရားသခင်မှန်တော်မူ၏။စကားတော်လည်းမှန်ပါ၏။ဤကျေးဇူးကို ကိုရော့ကျွန်၌ဂတိထားတော်မူပြီ။သို့ဖြစ်၍ကိုယ်တော်ကျွန်၏အမျိုးအနွယ်သည်ရှေ့တော်၌အစဉ်အမြဲတည်ပါမည်အကြောင်း၊ကောင်းကြီးပေးခြင်းငှါ နူးညွတ်သောစိတ်ရှိတော်မူပါ။အိုအရှင်သာရဖျားအမိန်တော်ရှိသည့်အတိုင်းကောင်းကြီးပေးတော်မူသောမင်္ဂလာကို ကိုရော့ကျွန်၏အမျိုးအနွယ်သည်အစဉ်မြဲခံရပါစေသောဟုဆုတောင်းတည်း